1353တပူလာဇန်10ရက်သေစခန်း3ရက်မြောက်နေ့ဟောကြားနေတရားတော်ကဣန္ဒြေထက်ကြောင်တရားတစ်ကြောင်ကိုးပါးတွေက3မြောက်ဣန္ဒြေထက်ကြောင်3နံပါတ်ဣန္ဒြေထက်ကြောင်ဟောကြားပါမယ် သာတိသာကရိယာယတံပါတိတိသာတိသာကရိယာယမပြတ်မလားပြုဖြစ်ဖြင့်သံပါတိတိဝဏ္ဏညာကို ပြုပြီးဝါဣန္ဒြေကိုထက်ချေ၏ဒီနဘဣန္ဒြေထေကြောင့်ကကုံတက်ဖြစ်တဲ့တော်ကိုစိတ်ကိုညှိုးပြီးတော့ရှိမှတ်တာဒီနဘဣန္ဒြေထေကြောင့်ကကုံတက်ဖြစ်တဲ့တော်ကိုစိတ်ကိုညှိုးပြီးတော့ရှိမှတ်တဲ့နေရာမှာလည်း တကယ်တော့ကုံနာပြစ်တာလို့မြင်နိုင်တော့အောင်ရိုးရိုးတည်တည်ထူးထူးထိုက်ထိုက်ရှင်းမှတာသုံးနံပါတ်အိမ်ပြည်တဲ့အကြောင်းကကုံနဲ့ပြစ်တဲ့ဘက်ကိုစိတ်ကိုညှိုးပြီးတော့ရိုးရိုးတည်တည်ထူးထူးထိုက်ထိုက်ရှင်းမှပြီးတဲ့အပြင်အမတ်တွေလည်းမပြတ်သွားရအောင်အမတ်တွေဆက်တတ်အောင်ရှင်းမှတတ်တာဟာမပြတ်မလားရှင်းမှတတ်တာဟာအိမ်ပြည်ထက်ကြောင်းတရားတွေတောင်တစ်ပါးပါပဲတဲ့ တရားနာပိဋကများယောဂီများနဲ့အလွန်တရော်တဲ့အိတ်လေးထက်ကြောင်းမယ်တရားနာပိဋကများကမေရောက်ကိုရောက်တကယ်တမ်းဉာဏ်ရှင်ကြီးကြည့်အောင်အားထုတ်ရမယ်ပုဂ္ဂိုလ်တွေအကြောင်းရင်းတဲ့အခါအမ်းထုတ်ကြပါဘူးလားအားထုတ်ကြမဲ့ပုဂ္ဂိုလ်တွေအေးပြီးတော့လျော်ညီရဲ့အင်္ဂလိပ်ထက်ကြောင်းပါပဲတဲ့မနာမယရာမပြ ရှုမှတ်နေရမည်နနာမယရာမပြရှုမှတ်နေရမည်အခုလို့ဒီတာတွေဝင်ပြီးတော့အထုတ်တဲ့အခါမှာမနာမယဒီမနဲ့နောက်မှစိတ္တမရိနာမတိညာနဲ့ညာနောက်ညာစိတ်ထအောင်သုမဏိရမယ်တဲ့ ဒီလိုသုမနေတာသုမတတ်တာဟာလည်းအင်္ဂလိပ်ထက်ကြောင်းတရားနဲ့ကြောင့်လည်းပါပါပဲ။ကျမ်းစာမြတ်မှာပြတဲ့အတိုင်းသိသမားကြီးဆရာတော်ဘုရားကြီးကမိဘတဲ့ယောက်ျားလို့စိတ်ဖြစ်ဖြစ်တာကမိစမပေါ်သေးတဲ့စိတ်ဖြစ်ဖြစ်တာကတိတာချင်းဝါချင်းပို့ပြီးတော့မြင်မှုရတယ်။မိဘတဲ့ယောက်ျားပူလာလေးအားဆိုင်ပြီးတော့ပို့ပို့ရလေးလေး ကုလုံးမကပူတဲ့ဆိုင်ကမှမီးလေးပွင့်လာမီးလေးရတာတဲ့မီးလေးရသွားတယ်ပါပဲတရားမတဲ့ယောဂီပုဂ္ဂိုလ်များလည်းဒီမနဲ့နောက်မှဒီဓမ္မနဲ့နောက်ဓမ္မဒီစိတ်နာနဲ့စိတ်နာနဲ့နောက်ညာမပြတ်မလားဆက်ဆက်အောင်ဆုမအမှတ်ဒီဆက်သွားတဲ့အခါမှတ်အားတွေကောင်းလာတယ်မှတ်အားကောင်းလာတဲ့အခါဘုရားမတူတဲ့ပုဂ္ဂိုလ်တွေကတရားတွေတွေးတရားတွေတဲ့ပုဂ္ဂိုလ်တွေကတရားတွေတဲ့ တရားသမီးရလိုက်တဲ့ပုဂ္ဂိုလ်ကတရားသမီးကိုရသွားကြတယ်မီးရသွားတယ်ပါပဲ။ဒါကြောင့်မလို့မပြတ်မလတ်သူ့မှာပေါ်လာလဲဒီလိုကြည့်ရအောင်လား။ဘယ်လိုမဟုတ်ဘူးမိဘတဲ့ယောက်ျားကလက်ညောင်းတာနဲ့ခဏနားလိုက်တယ်။အပူချိန်ပြန်ကျသွားလို့အစကပြန်မပေါ်ရပါဘူးလား။ဝိပဿနာတရားရှုမှတ်တာလဲရှင်းရှင်းပါပဲတဲ့အမှတ်တရရှင်းနေပြီဒီလိုကြည့်အမှတ်ကမဆက်တော့ မှအားရမဆက်ဘူးပြန်ပြန်ကျသွားတယ်လို့ထိုင်မှတ်ကလေးတစ်ခုထဲတော့ထိုင်မှတ်ကလေးတစ်ခုထဲနဲ့တော့လုံမလုံတော့ပါမလားဆင်းလေးခဏချင်းခဏနာရီပဲကျန်တဲ့နာရီတွေအမှတ်တွေပြက်နေရှင်းနေတယ်ဆိုတော့ယောဂီတွေတရားတွေတက်ဖို့လားတရားတွေပြည့်ဖို့လားတရားတွေတက်ဖို့လားတရားတွေမရဘူးလားစိတ်တော့မလွယ်ထားဘူးလေဒါကြောင့်မို့အမှတ်တွေဆက်နေနေရဆက်အောင်စုမှန်နေရတယ် ပါဠိတော်မှာနာတဲ့အတိုင်းသိက္ခာမဆရာတော်ပြည့်ရညွှန်ပြတဲ့အတိုင်းဒုတိယနာပိလာများကျွမ်းကနေကြရတာအမှတ်၃မျိုးခိုင်မှတ်တဲ့အမှတ်က၃မျိုးပညာချပြီးတော့မှတ်တဲ့အမှတ်က၃မျိုးအထူးသဖြင့်အသေးစိတ်မှတ်က၃မျိုးလို့၃မျိုးဖြစ်ကြအောင်မှတ်နေရတယ်ဒီလားတရားဥပဒေနဲ့ဒီရတဲ့အဖြစ်အထုတ်မယ်အထုတ်မယ်လို့ရည်ရွယ်ချက်ရှိတဲ့ပုဂ္ဂိုလ်များ မှတ်သားကြရပါပြီတဲ့အမှတ်ကိုဆက်အောင်မှတ်မှာမှတ်အားကောင်းလာတဲ့အခါကျမှတရားတွေတွေးတရားတွေတက်တရားတွေမရနိုင်လေမှတ်အားကနေနေလို့ရှိရင်တရားမသိတဲ့ပုဂ္ဂိုလ်ကလည်းတရားမသိဘူးတရားသိတဲ့ပုဂ္ဂိုလ်ကလည်းတရားတွေသိကိုမတက်နိုင်ဘူးတရားဥပဒေရရတဲ့ပုဂ္ဂိုလ်ဒီပင်ဒီအမှတ်ကမပြည့်ပြီးတော့မှအားကနေပြီးတော့တရားတော်မြတ်မရသေးဘူးဒါကြောင့်မလို့မှအားကောင်းအောင်မှတ်တည်ဖြစ်အောင် အခုခေတ်ကနေတော့လက်ကြည့်တော့မှတ်နေရတယ်။ထိုင်မှတ်တဲ့အမှတ်အမှတ်တွေဆက်တာများပါတယ်တဲ့။တဏှာဤခန္ဓာကိုယ်လည်းမလုံးမချက်ဖြစ်ကိုလည်းဘယ်မှမထရအောင်ဆောက်ပြီးတော့ထိုင်မှတ်တဲ့အတွက်ကြောင့်ထိုင်မှတ်မှတော့အမှတ်တွေဆက်တာများ။ဒီညာမှတ်တဲ့အမှတ်ကြရင်အထုတ္တိခါမရဘူး။ဒီခြင်းစရာတွေပြီးတော့အမှတ်တွေကျေသွားတတ်တယ်။ ငါကကြားလားအတန်တွေကြားလားလို့ငါထောင်မျိုးအမှတ်တကျဲသွားတတ်တယ်စကားပြောပြအကြောင်းပေါ်လာလို့စကားပြောမျိုးအမှတ်ကျဲသွားတတ်တယ်အထူးသတိထားနေရအထွေထွေသိသိမှတ်ကြတော့ဘိုးတော့သတိထားနေရတယ်အစပိုင်းကတော့မှတ်လို့တော့မှမရကြဘူးသူတွေသိသိမှရသွားတဲ့နေရာနဲ့ယောဂီတွေအထူးတိုးတက်သွားတာပါပဲ သူတွေသိသိမှပါသူသတိထားပြီးတော့သူမှပွားရင်ပွားများကြရပါလေအရိယသူတွေသိသိမှရဖို့ရလေမြတ်စွာဘုရားဟောကြားတဲ့တမ္ပတိညဘိုင်းမှာလာတဲ့အမှတ်တွေကိုမှတ်ရပါတယ်တမ္ပတိညဘိုင်းမှာလာတဲ့အမှတ်တွေအမှတ်တွေကိုခုကျန်တာပိဒါမြာ ဒီလိုနဲ့သဘောပေါက်ရအောင်လို့ခုခေတ်ဆရာတော်များကအထွေထွေအတိတ်တိတ်မှလို့ပြောတော့မှတ်ခိုင်းရဲ့မြတ်စွာဘုရားဟောကြားတဲ့တမ္ပတိမြတ်အမှတ်တွေကိုမှတ်နိုင်ရအောင်အခြေခံတမ္ပတိမြတ်တရား၄ပါးကိုအထာရဆရာများကဖွင့်ပြထားပါတယ်တတ္တကတမ္ပတိမြတ် တရားအထုတ်တော့မယ်ဆိုလို့ရှိရင်ကုသကမှုတွေပြုတော့မယ်ဆိုလို့ရှိရင်မိမိအတွက်အကျိုးရှိဆုံးအလုပ်ကိုလေ့ကျင့်အကျိုးရှိဆုံးကိုလေ့ကျင့်လိုက်တာအတ္တကအတ္တပညာတဲ့လေ့ကျင့်ပြီးတဲ့အခါမှာဒီဒီခါမှာပြုလို့လို့စိတ်မသိတော်မတော်ဒီရတေသမှာပြုလို့လို့စိတ်မသိတော်မတော်ဒီပုဂ္ဂိုလ်ရဲ့ခံမှာပြုလို့လို့တော်မတော်စိတ်မသိလို့တကား ဒုတိယအနေနဲ့ရေးချက်ဒီချက်တောင်းတော့သဗ္ဗာယသံပညာတဲ့နှမျိုးလုံးရေးချက်ဒီချက်ပြီးတဲ့အခါအလုတ်ပင်လေးတို့ရောက်သွားတဲ့အခါဈိတာထဲတို့ရောက်သွားတဲ့အခါမပြတ်မလားစူးစားလို့ပြုလုပ်တာမပြတ်မလားစူးစားလို့သူ့မှတ်တာဟုတ်ဘောဓရတံပညာတဲ့မပြတ်မလားပြုလို့မပြတ်မလားသူ့မှလို့ အမှန်တိုင်းသိလာတာယုတ်တရားနာတရားကဆက်ဆိုအမှန်တိုင်းသိလာတာကိုတော့အသံမောဟသံပညာလို့သထရာဆရာကြီးမြတ်စွာဘုရားဟောကြားတဲ့သံပညာကိုအစီအကံကြက်ကြက်သိရအောင်သံပညာ၄ပါးဖွင့်ပြထားပါတယ်သတ္တကသံပညာဆိုတာဘုရားနာပိဋကများပြီးဆုံးနေကြပြီအခုလိုသင်္ကန်းသင်္ကန်း ရောက်ခါမိမှာတင်ညာအခါချင်းမှာဒုပဒနာတရားအားထုတ်ပြီးတော့နေမယ်ဒုပဒနာတရားအားထုတ်ရတာဒီအတွက်အကျိုးများဆုံးပဲလို့ပြန်လာပြေးတာများမသိရပါဘူးလားသုံးရပြည့်တယ်အဲလိုသိရင်သုံးရတာသတ္တကံပညာတဲ့အားထုတ်တဲ့အခါမှာလည်းဥပဒနာတရားအားထုတ်တဲ့အခါမှာလည်းဘေရိတာဟာမိတို့နဲ့အတင့်တော်ဆုံးလေနေရာထိုင်ရင် စားဖို့တောက်ဖွယ်ဆရာသမားဘိဋ္ဌဟာမိတို့နဲ့အတိတော်ဆုံးလေလို့မြစ်ချက်စီဖြစ်တာသဗ္ဗယကံပညာသိလျော်ရအောင်မြစ်ချက်စီဖြစ်တယ်ဘုရားနာပိတာများရေးခဲ့ပြီးပါပြီဘိဋ္ဌာကိုရေးခဲ့ပါလေမိတို့နဲ့အတိတော်ဆုံးပဲအတိတော်ဆုံးဖြစ်တဲ့ဒိဋ္ဌာပဲလို့ ရေးချလိုက်တာသဗ္ဗယအံပုညကျန်တာပိတာညာကျန်တာပိတာညာရဲ့တန်ထာမှာပြည့်စုံနေတယ်တဲ့ဘောဓရတံပညာအခုဈိတ်တာလည်းလို့ရောက်လာတဲ့အခါမှာမပြတ်မလတ်ရှိမှနေတာထိုင်မှလိုက်ပညာဆောင်မှလိုက်အထူးလေးအသေးလေးမှတ်ကြည့်မှလိုက်မပြတ်မလတ်ရှိမှနေတာကိုဘောဓရတံပညာတဲ့ ဘောဓရတံပညာနဲ့ပြည့်စုံမှုကတော့အခုသင်္ခါမှာအဓိကပဲသရကတံပညာအကျိုးရှိတာကိုရေးသေးကြတာလဲကြီးရဲ့ပြီတပ္ပယတံပညာသိမသိကိုရေးသေးကြတာလဲကြီးရဲ့ပြီဘောဓရတံပညာမပြတ်မလားစုမှတ်နေလို့ရအခုသင်္ခါမှာအရေးကြီးတဲ့အချိန်ပဲဘောဓရတံပညာမပြတ်မလားစုမှတ်နေလို့ရှိရင်ဓမ္မရည်ဉာဏ်ဖြစ်လာတဲ့အခါ အတ္တမောဟတံပညာဖြစ်သွားတယ်။ဟောင်းနေပိနေထိုင်နေကြည့်လို့မှတ်နေ။အခြားပိုင်းမှာတော့သိမထင်ကြတယ်။ဓမ္မရိညာဖြစ်လာတဲ့အခါဟောင်းလို့မှတ်လိုက်ရ။ဟောင်းနေတာကတစ်ဆရာမှတ်တိလိုက်တာကတစ်ဆရာဘိညာလိုမှတ်လိုက်ရင်ဘိညာကတစ်ဆရာမှတ်တိလိုက်တာကတစ်ဆရာထိုင်တယ်လို့မှတ်ရင်ထိုင်နေတာကတစ်ဆရာမှတ်တိလိုက်တာကတစ်ဆရာကြည့်တယ်လို့မှတ်လိုက်ရင်ကြည့်နေတာကတစ်ဆရာမှတ်တိလိုက်တာကတစ်ဆရာ ဖောင်းနာပိန်နာထိန်နာထိတာတွေကဘာမှမသိတတ်တဲ့အလုပ်တရားမှတ်တိမှတ်တိလိုက်တာကသိတတ်တဲ့အတွက်ကြောင့်နန္တရားဒီခန္ဓာကိုယ်ထဲမှာယုတ်တရားနဲ့နန္တရားနှစ်ပါးပဲရှိတယ်ငါငါလို့ပြောနေတာလောကဝဟာရမြပဲနားလေအောင်တော့ပြောနေရတာတကယ်တော့ငါကောင်လေးမရှိဘူးအတ္တတိကိုသွားသွားတယ် အမှန်တိုင်းသိသွားတာပါပဲအတ္တမောဟသံပညာပါပဲဒီခန္ဓာကိုယ်မှာယုတ်တရားနံတရားမှတပါးငါကောင်းဆိုတာမရှိဘူးငါကောင်းဆိုတာဝဟာရအပြောမျှပဲရှိတယ်အတ္တတိကွာသွားတယ်အပေကားပြဖို့ရအကောင်းဆုံးအခြေခံအဆင့်ရသွားတာပါပဲနောက်သင်္ခါသင်္ခါမှအကြောင်းနဲ့အကျိုးကိုသိတဲ့ဉာဏ်ရောက်သွား အကြောင်းနဲ့ကျိုးကိုသိတာနဲ့အတ္တမောဟသံသင်ရပါတယ်အတ္တမောဟဆိုတာမသေးမွေကောင်းစားသိတာအတ္တမောဟသံသင်ရဖြစ်သွားတာပါပဲဒီရေးကြည့်တာကတော့ဘောဓရတံပင်ညမပြတ်မလားရှုမှတ်တတ်ဘူးမပြတ်မလားရှုမှတ်နိုင်ဘူးမပြတ်မလားရှုမှတ်မှမအားရကောင်းလို့ခုပြောရတဲ့အတိုင်းဆရာမတွေ့ကြတဲ့ပုဂ္ဂိုလ်တွေကတရားတွေတွေ့ဆရာတွေကြတဲ့ပုဂ္ဂိုလ်တွေကတရားတွေတဲ့ ယောက်ျားမျိုးရလိုက်တဲ့ပုဂ္ဂိုလ်ကတရားမျိုးရနိုင်တာတဲ့အဲ့မပြတ်မလားသူမနိုင်ပုဂ္ဂိုလ်မြတ်စွာဘုရားဟောကြားတဲ့သံသညာတိုင်းမှာလာတဲ့အမှတ်တွေလိုက်နာပြီးတော့အားထုတ်ရပါတယ်အဘိက္ခံေပဋိက္ခံေသံသနာဂါရီဟောတိအဘိက္ခံေရှိလို့တည်းရှိတော့ပဋိက္ခံေနောက်တော့ပြန်ထုတ်ပြီးရှိတော့ သံသနာကာရိတိညာဖြင့်ကျူလေဖြစ်သည်ဟောတိတိဣတိကိသောဘဂဝါမြတ်စွာဘုရားသည်ဩဇာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါ၏တည်းရှိလို့တက်သွားတဲ့ခါလဲအမှတ်တရင်းနဲ့နောက်တော့ပြန်ဆုတ်လိုက်တဲ့အခါမှလည်းအမှတ်တရင်းနဲ့ ရှိတို့တဲ့နောက်တို့သုခရိယ၄မျိုးရှိပါတယ်တဲ့။သွားရနဲ့ရှိတို့တဲ့နောက်တို့သုရရနဲ့ရှိတို့တဲ့နောက်တို့သုထိုင်ရနဲ့ရှိတို့တဲ့နောက်တို့သုလျောင်းချပြီးတော့ရှိတို့တဲ့နောက်တို့သုလို့ဘယ်နှမျိုးရှိပါလဲ။၄မျိုးရှိတယ်။သွားရနဲ့ရှိတို့တဲ့နောက်တို့သုကျန်တာဒိဋ္ဌနဲ့ဘိညာတရားဆောက်တဲ့အခါဘိညာ ကြောက်သွားတာရှိလို့တက်သွားတာပါပဲ။ဒေနန်းလေညာနန်းလေကြွလေဖြားလေကြွလေနှမ်းလေဖြားလေနဲ့ဒီနဲ့ကြောက်ပြီးတော့မှတ်သွားလိုက်တာရှိလို့တက်သွားတာပါပဲ။ဒီညာဥစ္စာတော့နောက်တော့ပြန်လှည့်ရတယ်။နောက်တော့ပြန်မထုတ်ရပါဘူးလား။ပြန်ထုတ်ရတယ်။ဒီညာမှ သူပြန်လာပြေးတာများမကြာခဏတော့နာကြမြတ်ပညာမှတ်တာလည်းယောဂီများအတွက်အထောက်အကူဖြစ်တယ်အကောင်းဆုံးအထောက်အကူလို့ပဲပြောရမှာပါပဲပညာမှကောင်းတဲ့ပုဂ္ဂိုလ်ဆိုင်မှမှလည်းဘိုးတော့မှလို့ကောင်းလာတတ်ပါတယ်ပညာမှကောင်းတဲ့ပုဂ္ဂိုလ်သူတွေအသေးစိတ်အမှတ်ကိုလည်းမှလို့ရလာတတ်ပါတယ်သူကအလယ်လက်ကနေတော့အလူကြီးပေးတယ်ပညာမှ ညတိုင်းညတိုင်းနဲ့နာကြားနေရပါတယ်။ကြွားရဲနှမ်းနေချရဲ။ကြွားတယ်လို့မှတ်တဲ့အခါမှာခြေောက်ကုန်တဲ့တရားကြီးကတော့ခန္ဓာမြတ်စွာ။ဘာဖြစ်လို့ခွာရမှာလဲဆိုတော့ပြညာဖြစ်လို့တဲ့။ဝိပဿနာဆိုတာပြညာကိုအာရုံမပြုဘူး။ပြညာကိုမစုမှတ်ရဘူး။အဘောဓိတိတိရည်ရည်တက်သွားတဲ့သဘောလေးကိုတော့အိမ်နဲ့မြတ်ပြီးအောင်သူတိုင်း နားလည်လို့မှတ်တဲ့ခါမှာလဲခြေတော့ပုံကံကြာကြည့်တော့ခန္ဓာမြတ်ခွာရှိဝတိဝိတိကြီးကြီးသွားတဲ့သဘောလေးကိုအတိနိုင်မြတ်ဒီအောင်ကြည့်လိုက်ခြားတယ်လို့မှတ်တဲ့ခါမှာလဲခြေတော့ပုံကံကြာကြည့်တော့ခန္ဓာမြတ်ခွာအောက်ကိုကြည့်ပြီးကြီးကြသွားတဲ့သဘောလေးကိုအတိနိုင်မြတ်ဒီအောင်ကြည့်လိုက်ဝိပဿနာရှိတဲ့ခါမှာအရေးကြီးတဲ့အချက်ပဲတဲ့ခြေတော့ပုံကံပြညာကတော့ခန္ဓာမြတ်ခွာရေးနေတဲ့သဘောလေးကိုအတိနိုင်မြတ်ဒီအောင်ကြည့်လိုက် သူလည်းလို့ရသွားပြီဒါတော့ဘုံနာတရားကြီးလည်းခွာလို့ရသွားပြီမိမိတဲ့သဘောမိမိတဲ့အစဉ်ရုပ်လည်းပြီးအောင်မှတ်တတ်သွားပြီဆိုလို့ရှိရင်ကြားတယ်မှတ်တဲ့ခါမှာဘုံမိမိတက်လာတာကိုကြည့်ပြီးတဲ့ပြင်ပေါ်ပေါ်ပြီးတော့တက်သွားတာနားနဲ့လုံးမတဲ့ခါမှာရှိလို့တည်ပြီးကြီးကြီးသွားတာကိုသိကြတဲ့ပြန်ပေါ်ပေါ်လို့ပဲရေသွားတာဆက်လုံးမတဲ့ခါမှလည်းအောက်ကိုကြီးကျသွားတာကိုသိကြတဲ့ပြန်လေးလေးပြီးတော့ကြာသွားတာ ဘုံညာကိုယ်တိုင်နဲ့တွေ့ကြအဲ့ဒါတော့တွေ့သွားမြင်အမှတ်ကတော်တော်ကောင်းသွားပြီတို့ကြီးကစိတ်ဝင်စားသွားပြီတရားတွေ့တော့စိတ်မဝင်စားပါဘူးလားဆံလုံးမတက်ခါပို့ပို့ပြီးတော့တက်သွားတာနားလုံးမတက်ခါပို့ပို့ပြီးတော့သူ့ရည်သွားတာခြားလုံးမတက်ကမှအောက်ကိုလေးလေးပြီးတော့ခြားသွားတာတွေ့ပြီးတော့အမှတ်ဖြစ်သွားဒီညာဥဒ္ဒရောက်သွားတဲ့ခါကျတော့ စိတ္တခဏကြီးဟာရပြီးတဲ့ကနောက်တော့ပြန်ဆုပ်လဲ့တယ်လဲ့တယ်လို့ပဲမှတ်ရမှာဓမ္မရှင်ကြားပိုင်းအနေနဲ့တော့လဲ့တယ်လဲ့တယ်လို့ပဲမှတ်ရပါမယ်ဓမ္မရှင်ကြားပိုင်းဆိုတာကာယ ानु ပဒနာတတိပ္ပံပိုင်းကိုယ်ကာယကိုမှတ်တဲ့အပိုင်းသမာဓိနဲ့ရည်ကျက်လာတဲ့အခါကျတော့ လဲခြင်းတဲ့စိတ်ကိုပါတိုးပြီးတော့သိနေတတ်တယ်တဲ့အဲ့လိုသိလာလို့သိနေလဲခြင်းတဲ့စိတ်ကပါစပြီးတော့မှတ်လို့ရပါတယ်သင်ချာရတာစပြီးတော့မှတ်နိုင်လေလို့မြတ်စွာဘုရားခွင့်ပြုမိကြတော်မူတဲ့အတိုင်းလက်ရတော့မယ်ဆိုလို့ရှိရင်အထူးသတိထားလိုက်တဲ့အခါလက်ခြင်းတဲ့စိတ်ကြီးသူကသင်ချာနေတယ်သင်ချာနေတော့လက်ခြင်းနဲ့လက်ခြင်းနဲ့မှတ်လို့မရပါဘူးလား အခုတရားနာပိတာများတော့သမာဓိညာအခြေခံရှိလာတဲ့အခါမှာအထူးသတိထားလိုက်လို့ရှိရင်ရှင်စိတ်ကလေးတွေကသင်ရှားနေတယ်။အဲဒီရှင်စိတ်ကလေးတွေမှတ်လို့ရပြီဆိုလို့ချင်းတရားအမှတ်တယ်။သူတို့ဖြတ်ကြကောင်းလာတတ်ပါလေတဲ့။လက်ခြင်းနဲ့လက်ခြင်းနဲ့တက်ခြင်းနဲ့စိတ်ကလေးကိုမှနောက်ပြီးမှဒီလက်ခြင်းတဲ့ဘက်ကိုစိတ်ကိုညှုပ်ပေးလိုက်တယ်။ဘယ်ဘက်ကိုတက်ခြင်းလို့ချင်းဘယ်ဘက်ကိုစိတ်ကိုညှုပ်ပေးလိုက်ညှုပ်ပေးလိုက်လို့ချင်း ခန္ဓာကိုယ်မူရဘယ်ဘက်ကိုပဲလေသွားတာပဲဒီပြီးပြီလေသွားတယ်ညာဘက်ကိုဆင်းညွှတ်ပြလိုက်နဲ့ညာဘက်ကိုလည်းလေသွားတယ်အဲဒီလေသွားတာလေးကိုလှဲ့တယ်လှဲ့တယ်လှဲ့တယ်အဲ့တော့မှတ်လို့ရပါမယ်အတော့ကိုမြင်ရကြပါမယ်မှတ်ပြီးသိလို့ရပါဘူးလေလေခြင်းဒါကနံလေနေဟံကယော သူမဟုတ်မှမဟုတ်လက်ရာနာနဲ့ယုံလက်ကျင်တာကနံလက်နေဟံကယုံသူမဟုတ်မှမဟုတ်လက်ရာနာနဲ့ယုံနာယုံနဲ့အမြင်ချင်း လဲ့ရင်အလုံးလုံးလဲ့လဲ့လို့မှတ်တာလဲ့ရင်အလုံးလုံးသာပါပဲတဲ့သိကျင်တဲ့စိတ်ကလေးကိုမှတ်ပြီးရသွားရင်ဉာဏ်ရှင်ဟာနဲ့ဆင့်တက်သွားတယ်လက်ကျင်တဲ့စိတ်ကလေးကသိကြတဲ့အတွက်ကြောင့်နန္တရားလက်နေတဲ့ကိုယ်အမူအရာကြီးဘာမှမသိရတဲ့အတွက်ကြောင့်ရုပ်တရားရုပ်နဲ့နာနဲ့ပိုင်းခြားတော့မသိကြပါဘူးလား လက်ကျင်တဲ့စိတ်ကြောင့်ဖယ်ရတာပဲလက်ကျင်တဲ့စိတ်ကအကြောင်းလက်ကျင်တဲ့ကိုယ်အမူအရာကြီးဟာအကျိုးတရားမသိသွားပါဘူးလားဒါကြောင့်အထူးသိစိတ်ကလေးကိုသတိထားသတိထားတော့သူ့မှကြရတယ်လေလေလေကြွားရဲလမ်းတယ်ချတယ်လို့မှတ်တာကရှိလို့တက်လာတာ လှဲ့တယ်လှဲ့တယ်ဆိုတော့နောက်ကိုပြန်ဆုတ်လိုက်တာကနောက်ကိုဆုတ်တာသွားရည်နဲ့ရှိတို့တဲ့နောက်ကိုဆုတ်ရရည်နဲ့လည်းရှိတို့တဲ့နောက်ကိုဆုတ်ဆက်ရည်နဲ့ကုန်းညုပ်ပြီးတော့ပြုလုပ်เสียကိစ္စတွေပေါ်လာတဲ့အခါကုန်းညုပ်ပြီးတော့ပြုလုပ်ရတယ်အဲဒါကုန်းရမယ်ခါညုပ်ရမယ်ခါကျုံလာတဲ့အခါမှာလည်းအထူးသတိထားလိုက်တဲ့အခါ ညွတ်တင်ကောင်းနေတဲ့စိတ်ကြီးအချိုးကသင်္ချာလို့သင်္ချာလို့ညွတ်တင်တယ်ညွတ်တင်တယ်မမှတ်ရပါဘူးလားအတုသတိထားရင်သင်္ချာတယ်အာမသတိထားရင်မသင်္ချာဘူးသတိထားပါများတော့တတိသင်္ချာလာတယ်မဟုတ်ရတော့မယ်ညွတ်ရတော့မဆိုငုတ်တင်တဲ့စိတ်ကြီးအချိုးကသင်္ချာတယ်ငုတ်တင်တယ်ငုတ်တင်တယ်ညွတ်တင်တယ်ညွတ်တင်တယ်နောက်ပြီးမှငုတ်တင်တဲ့စိတ်ညွတ်တင်တဲ့စိတ်ကြောင့်ဖြစ်တဲ့လေတွေကနေတွန်းချလိုက်လို့ခန္ဓာကိုယ်မူရာကြည့်ပြီးအောက်ကို ကြီးကြီးကြသွားတာကတော့မာဝါအာရုညွတ်တယ်ညွတ်တယ်ငုတ်တယ်ငုတ်တယ်မှတ်လို့မရပါဘူးနော်ငုတ်တယ်ငုတ်တယ်ညွတ်တယ်ညွတ်တယ်လို့မှတ်တဲ့နေရာမှာလဲဘာကိုကြည့်တဲ့ပုံစံများတော့ခံနိုင်မရခွာဒီဝိတိအောက်ကိုကြီးကြီးကြသွားတဲ့သဘောလေးတော့သိနိုင်ကြတယ်အောင်သူတိုင်းတဲ့ဘာကိုကြည့်တဲ့ပုံစံများကပြညတ်ပဲတဲ့ဝိပဿနာဆိုတာပြညတ်ကိုမရှုမှရဘူးသဘောတရားပရမတ်ကိုရှုမှရတယ်ကြီးကြီးကြသွားတဲ့နေရာသဘောတရားလေး ဘုဒ္ဓနဲ့စိတ်ကြောင့်ဖြစ်တဲ့နေတွေကနေတွန်းထက်လို့ပြီးပြီးပြီးပြီးသွားတဲ့ခန္ဓာကိုယ်အမူအရာလေးကတော့သဘောတရားပရမဆိုရင်ငုတ်ကြသွားပြီးတော့ပြုလုပ်ဆရာကြီးပြုလုပ်ပြီးတော့ပြန်ထူရတော့မယ်ဆိုလို့ရှိရင်အထူးသတိထားသတိထားလိုက်လို့ရှိရင်ထူခြင်းနဲ့စိတ်တရားရှိဆိုတာသင်ကြားနေတယ်သင်ကြားနေတော့သူခြင်းနဲ့သူခြင်းနဲ့နောက်ပြီးမှသူခြင်းနဲ့စိတ်ကြောင့်ဖြစ်တဲ့နေတွေကနေတွန်းပို့လိုက်လို့သူရဲ့ကိုယ်မူရာပေါ်လာမှသူတယ်သူတယ် သူရဲ့သူရဲ့လိုမှတဲ့ဆံနဲ့ခေါင်းကိုယ်သူရဲ့ပုံနာများတော့ခွန်နိုင်မြတ်ခွာအဘောဝသူသူသူညှိတလာတဲ့အမှုရာလေးတော့သဘောလေးတော့ဒီနိုင်ငံတရားသူတိုင်းသူရဲ့ရုပ်ရသွားပြီခေါင်းကိုယ်သူရဲ့ပုံနာများလည်းခွာလို့ရသွားပြီဖြစ်နေတဲ့အရှင်လေးတို့လည်းဒီအောင်ဖတ်တတ်သွားပြီဆိုလို့ရှိရင်ညှိတင်တယ်ညှိတင်တယ်ညှိတယ်ညှိတယ်လို့မှတ်လိုက်တဲ့အခါ ခန္ဓာကိုယ်အမူအရာတင်းပြီးအောက်ကိုကြီးကြီးကျသွားတာကိုသိကြတဲ့ပြင်လေးလေးပြီးတော့ကျသွားတာဒူးခြင်းနဲ့ဒူးခြင်းနဲ့ဒူးတယ်ဒူးတယ်လို့မှတ်လိုက်တဲ့ကခန္ဓာကိုယ်အမူအရာကိုသိပြီးပြီးကြီးကြီးတက်လာတာကိုသိကြတဲ့ပြင်ပေါ့ပေါ့ပြီးတော့တက်သွားတာလုံးကကိုယ်တိုင်နဲ့တွေ့ကြကိုယ်တိုင်နဲ့သိကြမတွေ့လို့ရှိရင်အခုတရားနာပြီးတော့ပြန်သွားအထုပတိထားပြီးတော့ဒီလိုဒီမှတ်ကြည့်သင်ရှားနေလိမ့်မယ်တဲ့ ငုံချလိုက်တဲ့ကလေးလေးပြီးတော့ကြာသွားတာပြန်ထလိုက်တဲ့ကပေါ့ပေါ့ပြီးတော့တက်လာတာသိချနိုင်ပါလေတဲ့လေးလေးကြာသွားတာကဘယ်တရားကိုသိရတာလဲဆိုပထီနဲ့အာဘောကိုသိရတာပတိကမေဒအမဒအလိဒအာဘောသွားရေဒအလိဒပဲအဲ့ဒီဓာတ်နှစ်ပါးရဲ့သဘောကိုသိရတာပါပဲတဲ့ထူလိုက်တဲ့ကပေါ့ပေါ့ပြီးတော့တက်လာတာကိုသိရတာတော့သိတော်နေဝါရော ဧသောဆိုတာခိုးဓာမိဓာအဘောဓာဝါယောဆိုတာလည်းလေဓာအဘောဓာပဲဒီဓာတ်နှစ်ပါးကိုသိရတာပါပဲတဲ့ဓာတ်နှစ်ပါးရဲ့သဘောကိုသိရတာကျန်တာပိဋကမြတ်ဓာတ်မှာအသင်ရှားတော့ဓာတ်ကြီးလေးပါပါပဲမာရိနာဖြစ်လာတဲ့ကမိမာနမှာသိရတဲ့ကဓာတ်ကြီးလေးပါတော့အထင်ရှားဆုံးဖြစ်တဲ့လူကြီးလေးပါကိုကျန်တာပိဋကမြတ်သိရတာပါပဲပါဠိလိုတော့မဟာဗုဒ္ဓ မဟာဆိုတာကြည့်တယ်သင်ရှားတာမဟာဘူရာမဟာဘူဆိုတာမဟာဆိုတာကြည့်တယ်သင်ရှားတာဘုဒ္ဓကဖြစ်တာကြည့်တယ်သင်ရှားတာဖြစ်တဲ့ဒုတိ၄ပါးကိုစပြီးသိရတာပဲတရားသိတယ်လို့မဆိုရပါဘူးလားဟောတာလေးတာသိမှတရားသိပြီတရားသိဖို့ကသိကြည့်ပြီးပါတယ်တဲ့ တရားတွေ့ပြီးလို့ရှိရင်တရားတက်ဖို့ကတတိယလောက်မဆက်တော့ဘူးရုပ်ရစိတ်ကြီးဝင်စားသွားပြီတရားတွေ့ဖို့သိရေးကြည့်ပါရဲ့အစပိုင်းမှာတရားတွေ့ဖို့သိရေးကြည့်တယ်ဓမ္မောသမင်္ဂလောလောကိဓမ္မောခံမိရောဒုက္ခတောဓမ္မန္တရဏမာဂမသဗ္ဗဒုက္ခမုတ်တိဓမ္မောသာတရားတော်သည်လောကီလောက၌မင်္ဂလော မကောင်းမှုတွေကြောင့်ကောင်းမှုတွေရောက်ဖြစ်တတ်သောမင်္ဂလာတစ်ပါးပင်သည်ဓမ္မောတရားသည်ဓမ္မီရောနဲ့နဲ့သည်ဒုဒ္ဒသောမြင်နိုင်ကြ၏ဓမ္မနဲ့နဲ့သောမြင်နိုင်ကြသောတရားကိုအာဂမစုမသောအပြင်ကြောင်းပြီးကရဏံကိုယ်ွယ်ခြင်းကိုကရဏံစုမသောအပြင်ကိုယ်ွယ်ခြင်းကိုအာဂမအကြောင်းပြီးသဗ္ဗဒုက္ခ ဆင်းရဲကုလများမှာအမုတ်တိလိုရ၏ဒီဒီတော့ဘဝမြတ်စွာဘုရားသည်ဩဇာဝိရုဏရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပြီတည်းလောကမှာတရားတော်ဟာတရားတော်ရှိနေတာဟာတရားနာပိဿများအတွက် မကောင်းသူတွေပြောက်ကောင်းသူတွေရောက်ရှိနေတဲ့မင်္ဂလာတစ်ပါးပါပဲတဲ့တရားဆိုတာဒုရတော်မြင်နိုင်ကြ၏ခံပြီးတော့နည်းနည်းဒီမြင်နေမြင်နိုင်ကြတဲ့နည်းနည်းနဲ့နည်းတယ်အဲဒီမြင်နိုင်ကြနည်းနည်းတဲ့တရားကိုမြင်အောင်မိမှန်လားမှသိလိုက်လို့သုမတော်အားဖြင့်ကိုယ်ဝေရလို့ရောက်သွားပြီဆိုလို့ရှိရင်တော့သဗ္ဗဒုက္ခဘုံမုတ်တိအလုံးစုံသောဒုက္ခတွေမှာလွတ်မြောက်သွားနိုင်တယ်တရားမြင်တော့စိတ်ဝင်စားတာလေ စိတ်ဝင်စားတော့ဆက်ကဆက်ကမသူ့ပါဘူးလားဆက်ကဆက်ကဆိုတော့မိရဲ့ပါရမီအားလို့သွားတရားဥဒင်းမတိရသောတာပတိမညာသောတာပတိဘုရားတော်ရောက်တာနဲ့တပြိုင်နက်တည်းအပေတန္တရာအပေဒုက္ခမှာမလွတ်မြောက်သွားပါဘူးလားမလွတ်မြောက်ပါဘူးတက္ကရာကြီးနဲ့တရားကြီးကိုလို့ရောက်သွားတဲ့နဲ့တပြိုင်နက်တည်းလူပြင်းနဲ့ဖြစ်သောတာမှာရှိရမယ်ဒုက္ခအမျိုးမျိုးတွေခံရမယ်။အိုခြင်းနာခြင်းသိခြင်းဒုက္ခအမျိုးမျိုးတွေတဘောပဲခံရတော့မယ်တဲ့။ သတိအာခံတော်သက္ကတာရေအိမ်မဲ့လူပြင်းနဲ့ပြန်လာတော့မယ်ဒုက္ခတွေကမလွတ်မြောက်သွားပါဘူးလားသက္ကသက္ကအာထုလို့တရားတူကြီးတဲ့ပုဂ္ဂိုလ်သက္ကသက္ကအာထုလို့အနာဂတ်ဖြစ်သွားပြီဆိုလို့ရှိရင်တော့အနာဂတ်တော်ဆိုတဲ့အတိုင်းဉာဏ်ပိဒါများအခုဖြစ်နေကြတဲ့ကာမဘုံအလွန်ဒုက္ခများတဲ့ဘုံကိုပြန်ဟိုပြန်မလာတော့ဘူးတဲ့ကာမဘုံမှာဖြစ်ရတဲ့ဒုက္ခတွေအကုန်လုံးများ သစ္စာတရားရှုမှလို့ဉာဏ်တာဖြစ်ပါပြီဆိုလို့ရင်ဒုက္ခတစ်ခုမှဖြစ်ရမယ်ဒုက္ခမျိုးမျိုးတွေကိုရရင်ဒုက္ခနာရတဲ့ဒုက္ခကြရတဲ့ဒုက္ခဆက်ရဒုက္ခမျိုးမျိုးတွေအကုန်လုံးလွတ်မြောက်တရားတွေ့သွားတော့တရားတွေသက်ကရှိတာရှိမှတော့သဗ္ဗဒုက္ခအမုတ်ကြီးအလုံးစုံသောဒုက္ခတွေမှာလွတ်မြောက်တယ်ဆိုတာမမှန်ပါဘူးလားမှန်လေဟုတ်တရားတွေ့ကိုအရေးကြီးပါဘူးလားတွေ့ထားရင်သက်ကသက်ကရှိမှလို့ရှိရင်သူဉာဏ်စဉ်အားလို့သူ့ အလုံးလိုတက်သွားတာပါပဲတဲ့သူ့ဘုရားသိကြည့်ကြည့်တယ်အခုတော့တွေးတဲ့နည်းလေးတော့နာကြနေရပြီသက်ဆိုင်ရာပုဂ္ဂိုလ်များဆရာသမားများဟောကြားလို့နာကြနေရသူ့အောင်အထုဖို့ကတော့ဘုသူရဲ့တာဝန်ပါလေကိုယ်တောင်နဲ့ကိုယ်တိမှနေရာကြတာဘူးခေါ်တာကြီးတော့နားပြီးတော့အားတော့အမထုတ်ဘူးဆိုတော့ညမကြောက်မကြပါဘူးလား ဒီအမှန်ကြောင့်တွေးကိုတွေးရလိမ့်မယ်ကျန်တာပြည်သားများအထုတ်ပြီးတဲ့ရှိတို့တဲ့နောက်တို့ဆုံးသွားရနဲ့ရှိတို့တဲ့နောက်တို့ဆုံးရရနဲ့ရှိတို့တဲ့နောက်တို့ဆုံးထိုင်ရနဲ့ရှိတို့တဲ့နောက်တို့ဆုံးဟောကြားပါတော့မယ်ထိုင်ရနဲ့ရှိတို့တဲ့နောက်တို့ဆုံးတာတော့အများဆုံးပါပဲတဲ့အထူးထင်ရှားတာကတော့ဘုရားရှိခိုးတဲ့အခါ ထိုင်ရက်နဲ့ရှိလို့တဲ့နောက်ခုနောက်လို့ပြန်ထုတ်ရတာပါပဲပြထုတ်ရတော့မယ်ဆိုလို့ပြန်တရားနာပိသာများတော့သမာဓိညာအခြေခံရှိတဲ့ပုဂ္ဂိုလ်တွေအထုပတိထားလိုက်လို့ရှိရင်ရှစ်ခိုးခြင်းနဲ့စိတ်တွေရှစ်ကိုမြုပ်ချခြင်းနဲ့စိတ်တွေသင်ရှားနေတတ်ပါလေမသင်ရှားတတ်ပါဘူးလားတာမန်တတိထားရင်တော့မသင်ရှားဘူးတဲ့အမှတ်တတိဘာပဲနဲ့မြုပ်ခဲ့ပုံခဲ့တဲ့ရှစ်ခိုးခဲ့တဲ့အချိန်ကောင်းကများလေတဲ့ အဓုပရိထာကြီးထင်ရှားနေတယ်တဲ့စိတ်ကိုယ်နဲ့စိတ်ကြီးရဲ့အကျိုးကဖြစ်နေတယ်ဖြစ်ပြီးတော့စိတ်ကိုယ်ခြင်းနဲ့စိတ်ကိုယ်ခြင်းနဲ့မှတ်လို့မရပါဘူးလားနောက်ပြီးမှစိတ်ကိုယ်နဲ့စိတ်ကြောက်ဖြစ်တဲ့လေတွေကနေသွန်းချလိုက်လို့စိတ်ကိုယ်ရဲ့ပုံမူညာဖြစ်လာတဲ့စိတ်ကိုယ်ညှို့ညွတ်ကြသွားတယ်ညွတ်ကြသွားတာပဲစိတ်ကိုယ်ရဲ့စိတ်ကိုယ်ရဲ့ညွတ်တယ်ညွတ်တယ်လို့မှတ်ရပါတယ်ခေါင်းကိုကြည့်တဲ့ပုံစံမျိုးတော့ဆံနေမညခွာသူ့ကိုဒီဒီကြီးကြီးကြသွားတဲ့သဘောလေးကိုတော့ ပြိနိုင်များတရားကိုသူကတဲ့ဘာကိုသူလည်းပုံသဏ္ဍာန်တွေကပြည့်ညတ်တွေပဲတဲ့ဥပဒနာစုခွေရမဟုတ်ဘူးတဲ့ဥပဒနာရအာယုံမဟုတ်ဘူးကြီးကြီးကြီးကြာသွားတဲ့သဘောလေးကိုပြိနိုင်များတရားသူကသူကတော့ပရမပဲဒီကုသလိုက်ဒီကြာသွားတဲ့မူညာလေးကိုကြီးတယ်ကြီးတယ်စခိုးတယ်ခိုးတယ်လို့မှကျမ်းနဲ့တစ်ခုနဲ့ဖြစ်တော့ရှိရဲ့ရှိတယ်လို့မှဘုရားကိုအာရုံပြုပြီးတော့ကျန်ထူရတော့မယ် အထူးသတိထားလိုက်တဲ့အခါသူကျင်တဲ့စိတ်တွေသူ့ကရှင်းလို့ရှင်းနေတဲ့အတွက်ကြောင့်သူကျင်နေသူကျင်နေမှတ်လို့မရပါဘူးလားသူကျင်နေသူကျင်နေလို့မှနောက်ပြီးမှသူကျင်တဲ့စိတ်တော့ထူတဲ့ကိုယ်အမူအရာပေါ်လာတယ်ထူတဲ့ကိုယ်အမူအရာပေါ်လာမှထူတယ်ထူတယ်ခန္ဓာကိုယ်အမူအရာကြီးကြီးဘုံကြီးကြီးဆက်လာတာပဲထူတယ်ထူတယ်ထူတယ်ခေါင်းကိုယ်ထိတဲ့ပုံစံမျိုးတော့ခန္ဓာနှမြခွာ အဘောကိုပြည့်ပြည့်ကြီးတက်လာတဲ့သဘောလေးတော့သိနိုင်ရပြီအခုတိုင်းသူလည်းလို့ရပါပြီဆိုလို့ရှိရင်သဘောတရားလေးရှုတာထင်ရှားလာပါတယ်စကိုးတင်နေစကိုးတင်နေစကိုးတယ်စကိုးတယ်ညွတ်တယ်ညွတ်တယ်လို့မှတ်လိုက်တဲ့ကအောက်ကိုရင်းကြသွားတော့ဒီလေးပြန်လေးလေးတော့ကြာသွားတာစကိုးကြီးကပြန်ထူတယ်ပြန်ထူတော့မယ်ဆိုလို့ရှိရင် သူကျင်တဲ့စိတ်ကလေးကိုသူကျင်တယ်သူကျင်တယ်နောက်ပြီးမှသူတယ်သူတယ်လို့မှတ်လိုက်တဲ့ကသူရဲ့ကိုယ်မူရာလေးအဘောတိဝိတိရည်ရည်တက်သွားတာကိုသိပြီးတဲ့အပြင်ပေါ့ပေါ့ပြီးတော့တက်သွားတာကိုယ်တိုင်နဲ့တွေ့ကြရပါတယ်ရောက်ဆောင်များတော့ကိုယ်တိုင်နဲ့တွေ့နေကြတယ်ဒေါကိတများလည်းမှတ်ကြည့်ပါတဲ့ဖြစ်ချင်းပဲတွေ့သွားနိုင်ပါတယ်အထူးတော့သတိထားရမယ်တဲ့နောက် ကိုယ်အမူအရာကိုလည်းမမြင်သေးရဘူးလူမမာချက်ကိုဖြည်းသာသာအမှတ်ကောင်းတဲ့ရုပ်ပုဂ္ဂိုလ်နဲ့ရှိခိုးတဲ့ကတိတ်ဖြည်းရှားပါတယ်တိတ်ကြည့်တာပါတယ်တည်ကြည့်ကြည့်ရှိခိုးချလိုက်တာကြီးညိုစရာလေးအမှတ်မကောင်းတဲ့ရုပ်ပုဂ္ဂိုလ်ကတော့တိတ်မခိုးတတ်ပြီးတော့ဉာဏ်ဉာဏ်ထက်ထက်ကြီးတယ်ဝိပဿနာသမထဆေးရာတွေကတော့အဲ့ဒါလိုဉာဏ်ဉာဏ်ထက်ထက်ကြီးရှိခိုးတာနှစ်သက်ပါရဲ့လား ထွန်းတင်တဲ့ဘူးအမှတ်လေးနဲ့ရှိခိုးတာကိုသဘောကျကြတယ်ရှိခိုးတာပြီးတော့လည်းအင်းဒီရောပြီးတော့အမှတ်တော့မစိတ်ကြသေးပါဘူးညဉ့်ညဉ့်ရှိခိုးရင်မစိတ်ကြသေးပါဘူးဉာဏ်မကြသေးပါဘူးပြောတော့မပြောဘူးစိတ်ထဲကသိစိတ်ထဲကသိအမှတ်လေးနဲ့ရှိခိုးတာလေးသဘောကျကြပါလေရှိခိုးတယ်နဲ့ရှိခိုးတယ်နဲ့ရှိခိုးတယ်ဆိုတော့မှတ်လိုက်တဲ့က ခန္ဓာကိုယ်မူရာအကုသိကြီးတွေကြီးကြသွားတော့ပြီးတဲ့ပြင်လေးလေးရောကြာသွားတာသူခြင်းနဲ့သူခြင်းနဲ့သူတယ်သူတယ်လို့မှလိုက်တဲ့အခါခန္ဓာကိုယ်အမူအရာပေါ်ပြီးပြီးကြီးကြီးပြီးတော့တက်လာတာကိုပြီးတဲ့ပြင်ပေါ်ပေါ်ပြီးတော့တက်လာတာကိုသိရတယ်လေးတာကိုသိရတာကသူနဲ့အာဘောကိုသိရတာပေါ်တာကိုသိရတာကဘုရားကိုသိရတာပါလေသိရတာတဲ့ ပါဠိအာမဓမ္မဆရာလေးရာတိချာသည်ပါဠိအာမဓမ္မဆရာလေးရာတိချာသည်ပါဠိပတိမြေတအမာတအလေးတပြန်ပြတာနဲ့သန္ဓမာ အထေရှားဆိုတာအများဆုံးရှိနေတာပါပဲတဲ့အာရအာဘောဓဒီဒဒီကလည်းလေးဓာတ်ပါတဲ့ဒီနှစ်ဝါမှာဇတ်နဲ့ပြာဟောရာထင်ရှားသည်ဒီနှစ်ဝါမှာဇတ်နဲ့ပြာ ကိုရာရှိရှားသည်ဒီကအဘုဒ္ဓမိဒာအဘုဒ္ဓပဲဘဝကမယောဒလေဒအဘုဒ္ဓကျန်တဲ့ပိဋကမြတ်တနာမှာအထူးခြားဆုံးယုတ်ကြီး၄ပါးကိုစပြီးတော့တွေ့ရတာပါပဲတရားတွေ့ရင်မထုံနိုင်ပါဘူးလားထုံနိုင်တယ်တဲ့ဆေးရစံသွားကိုအာထုတ်ခဲ့ရင်ဆေးရောက်တော့ မေးရတယ်တရားမှတွေ့ရလားတရားမတွေ့ရပါဘူးတဲ့နာရာကျင်နာအောက်နာရီဆံရရတာပါပဲတဲ့ဆေးရလောက်နေတော့အမတ်ကလည်းခက်သေးသေးဆိုတော့သမတနာညာလောက်ပဲရောက်သွားတော့နာရာကျင်နာအောက်နာရီမခံရပါဘူးလားနာရာကျင်နာအောက်နာရီကတရားဟုတ်ကလားတရားမဟုတ်ပါဘူးလားတရားပါပဲဝိရဏတရား ဝေဒနာနုပါဒနာတတိပဋ္ဌာန်တတိပဋ္ဌာန်တရားတွေ့တာသူကဘုဒ္ဓတာမရှိတော့တရားတွေမသိရပါဘူးတဲ့ခန္ဓာခံခဲ့ရတာပါပဲ။ကျန်တဲ့ပိဋကနဲ့တော့ပြန်သွားပြီးတော့မပြောတော့ဘူး။နာနာပင်နာနဲ့တရားပါပဲ။သိကြတယ်လို့ပဲမဖြစ်ရပါဘူးလား။ပို့တာလေးအဲ့သိကြပါတယ်တရားသိကြပါတယ်။ဒီတက္ကသနာတော့တရားမသိခဲ့ဘူးလို့ပြောရတာနဲ့နေရာမချက်မတတ်ပါဘူးလား ညာမကြောက်ခုထက်ကပြင်ပေးလိုက်ရပြင်ပေးလိုက်ရညာကြောက်အောင်ပြင်ပေးရတွေ့ခဲ့ပါလေပေါ်တာလေးတာတွေ့ခဲ့ပါလေကြောက်ပေါ်တာလေးတာတွေ့အောင်တော့မမှတ်ရပါဘူးလားမှတ်ကြည့်တွေ့ကိုတွေ့ပါလိမ့်မယ်နောက်တော့ဓမ္မရည်နဲ့တစ်ခုချင်းချင်းအားရှိထက်ထန်လာတဲ့အခါကျတော့ ချက်ခိုးခြင်းနဲ့ချက်ခိုးခြင်းလို့မှတ်လိုက်တဲ့အခါမှာချက်ခိုးခြင်းနဲ့စိတ်ကိစ္စအစဉ်စဉ်စဉ်စဉ်တစ်ခုတည်းမဟုတ်တော့နှစ်ခုသုံးခုစသည်ဖြင့်ရုပ်ရမြင်လာတယ်ချက်ခိုးတယ်ချက်ခိုးတယ်လို့မှတ်လိုက်တဲ့အခါမှာချက်ခိုးချလိုက်တဲ့အမြင်ကလေးကအစဉ်စဉ်စဉ်စဉ်မရှင်းသုံးစဉ်သုံးလေးစဉ်တွေ့လာတယ်သူခြင်းနဲ့သူခြင်းလို့မှတ်တဲ့အခါမှာလည်းသူခြင်းနဲ့စိတ်ကိစ္စအစဉ်စဉ်ပဲတဲ့သခုတည်းမဟုတ်တော့ဘူးသူလည်းသူလည်းမလိုက်ကြမယ်သူလည်းဘုံမူရရဲ့အချင်းချင်းအချင်းချင်းထူလာတယ်အချင်းချင်းတွေတွေ့ရတော့ တရားတက်သွားပါတယ်အရှင်ဖြစ်အရှင်တက်တာကိုသိကြလို့ရှိရင်အဲ့ဒီအရှင်တွေများလာပြီဆိုတော့တရားတက်သွားတယ်လို့မသိရပါဘူးလားသိရတယ်နောက်တော့ဓမ္မရင်းနဲ့တစ်ဖြစ်ရင်းချက်အားရှိဆက်တန်လာတဲ့အခါအရှင်ရှင်လေးတွေကကြားကြကြားကြသွားတယ်ဒီကုတ်ဒီနေ့ဒီကုတ်ကြီးလုံးမှားလိုက်တဲ့အခါဒီကုတ်ကြီးနဲ့စိတ်လေးကတစ်ခုနဲ့တစ်ခုမဆက်တော့ဘူးတစ်ခုဖြစ်ပြီးတော့ပြက်သွားမှနောက်တစ်ခုဖြစ်ပြီးတော့ပြက်နောက်တစ်ခုဖြစ်ပြီးတော့ပြက်အရှင်ရှင်လေးကကြားကြသွားတော့ဘာဖြစ်သွားပါလဲ ရှင်းပြကလေးတွေရှိသွားတယ်ရှုခိုးတယ်ရှုခိုးတယ်လို့မှန်လိုက်တဲ့အခါမှာရှုခိုးတဲ့စိတ်ကလေးတွေရှုခိုးတဲ့ကိုယ်မူရာလေးတွေဆိုတဲ့အမူရာလေးတွေလည်းအဖြစ်အပျက်တွေကကြားပြတ်သွားတယ်ကြားပြတ်သွားတော့အဖြစ်ဖြစ်ပြီးတော့ပြသွားလို့နောက်ဖြစ်ပြီးတော့ပြနောက်ဖြစ်ပြီးတော့ပြဒုချင်းတဲ့ဒုချင်းလုံးမှတဲ့ခါမှာဒီတိုင်းနဲ့ဒုချင်းတဲ့စိတ်ကလေးတွေကအဖြစ်အပျက်လေးတွေကကြားပြတ်ကြားပြတ်သွားတော့ဖြစ်ပျက်ကလေးတွေဖြစ်သွားတယ်အဖြစ်ဖြစ်ပြီးတော့ပြသွားလို့နောက်ဖြစ်ပြီးတော့ပြ နောက်တစ်ဆင့်ကြည့်ပြီးတော့ပြောတော့မယ်နောက်တစ်ဆင့်ကြည့်ပြောပြဲထူရဲထူရဲလို့ငှက်လိုက်တဲ့ခါမဲ့ထူရဲကိုမူရအရှင်းရှင်ကြီးကလည်းဂျာပြက်ဂျာပြက်သွားတော့တစ်ဆင့်ကြည့်ပြီးတော့ပြောတော့မယ်နောက်တစ်ဆင့်ကြည့်ပြီးတော့ပြဲအရှင်းရှင်လေးတွေကလည်းကြည့်ပြက်တယ်မြင်သွားကြတယ်သဘောဒီမှာဥဒယဝေရနိုင်ပြီးသူကသဘောအကြည့်အောင်မှတ်ရတယ်သဘောဆိုတာလေးလေးကြသွားတဲ့သဘောပေါ်ပေါ်ပြီးတော့တက်လာတဲ့သဘောတွေက ဘောပရမတ်ပဲတဲ့ပထီနဲ့အာဘောရဲ့သဘောဒီတဲ့သဘောဒီကောနဲ့ဝါရောရဲ့သဘောပေါ်တဲ့သဘောကြီးရှင်းတာမတွေ့ရပါဘူးလားအဲဒီပေါ်တဲ့လေးတဲ့သဘောကြီးရှင်းပြီးရနောက်ပိုင်းမှာဘာတွေ့ရမလဲဆိုတော့ပုရိယရှိဝေရလားရဲ့ဖြစ်ဖြစ်တွေ့ရလိမ့်မယ်သူအစဉ်စဉ်လေးတွေကကြကြကြကြသွားတော့ဖြစ်ဖြစ်ဖြစ်တဲ့ကလေးတွေမဖြစ်သွားပါဘူးလားဖြစ်ဖြစ်ဖြစ်သွားရင်သင်္ခါသင်္ခါအာထုံ သမာဓိဉာဏ်နဲ့တစ်ဆင့်ရင်းကျက်အာရှိထက်တန်လာတဲ့အခါဒီငါဉာဏ်လို့ရောက်သွားပါလေတဲ့ဒီငါဉာဏ်ကအပြက်ကိုယ်တာမြင်တဲ့ဉာဏ်စိတ္တာကမသင်ရှားတော့ဘူးမှတ်လိုက်တဲ့အခါပြည့်ပြည့်သွားတာလည်းသင်ရှားတယ်တဲ့သဘောဒီနဲ့သဘောဒီလို့မလိုက်ရင်သဘောဒီနဲ့စိတ်ကလေးတွေပေါ်တာကမသင်ရှားဘူးပြည့်ပြည့်သွားတာပဲတိတ်တိတ်သွားတာပဲသင်ရှားတယ်သဘောရဲ့သဘောပဲလို့မှတ်လိုက်တဲ့အခါမှာလည်းသဘောရဲ့ကိုယ်မူရလေးရ စိတ်တာကမထင်ရှားတော့ဘူးစိတ်ဖြစ်သွားတာပဲထင်ရှားတယ်တတိခံကြတော့ခေါင်းကိုဒီလက်ပုံသဏ္ဍာန်မျိုးလဲသူမခွာနေရတော့ဘူးတဲ့ဒီလိုက်နဲ့တော့ပါတဲ့ခါကျတော့ဘလောဥပဒနာအာရှိတဲ့ဥပဒနာဖြစ်သွားပြီတဲ့သဘောတရားမြအောင်စကုထားတယ်လည်းလေးလေးကြပါတဲ့သဘောလေးတော့ပဲတွေ့ရတော့တယ်ခေါင်းကိုဒီလက်ပုံသဏ္ဍာန်လေးမတွေ့ရတော့ဘူးတဲ့ဥပဒနာညာကအာရှိလာတဲ့အတွက်ကြောင့်ပညာတရားကြောက်သွားကြငုတ်သွားကြတယ်တဲ့ ဝိပဿနာဉာဏ်နဲ့ဒီညပန်ခန္ဓာနဲ့ဖြောင်းပြောင်းဆန်းကျင်လက်ပါဘူးတဲ့ဝိပဿနာဉာဏ်အာနေနေသေးလို့ရှိရင်ဒီညကအိတ်ဖြေရှားနေတတ်တယ်ခွာပြီးနေရတယ်ဝိပဿနာဉာဏ်အားရှိလာပြီဆိုလို့ရှိရင်ဘင်္ဂညာရောက်လာပြီဆိုလို့ရှိရင်ဒီညတည်းကအလုံးလိုကွယ်ပြောက်သွားကြတယ်ငုတ်သွားကြတယ်တဲ့စခိုးလေစခိုးလေလို့မှတ်လိုက်တခါစခိုးတဲ့ကုံမြာလေးရေးခနဲ့ရေးခနဲ့ကုံပြတ်သွားတာ ဖြစ်တာကမထင်ရှားလို့ဖြစ်သွားတာပဲထင်ရှားပါတယ်သူချင်းနဲ့သူချင်းနဲ့လို့မှတ်လိုက်တဲ့အခါမှာသူချင်းနဲ့စိတ်ကလေးကအော်တာမထင်ရှားဘူးပြည့်ပြည့်သွားတာပဲထင်ရှားပါတယ်သူရဲသူရဲလို့မှတ်လိုက်တဲ့အခါမှာသူရဲ့ကိုယ်မူရတယ်လို့ဖြစ်တာကမထင်ရှားတော့ပြည့်ပြည့်သွားတာပဲထင်ရှားတယ်ခေါင်းကိုယ်တည်းလည်းပုံတရာနည်းလည်းမထင်ရှားတော့ဘူးတဲ့ဘလဝဥပဒနာဖြစ်သွားတယ်ဘုံပြက်ကုန်ပြက်သွားတာမြင်တော့ မမြဲပါလားမမြဲပါလားဆိုတာအလိုလိုမသိပါဘူးလားနော်တော့ဓမ္မရင်းနဲ့ပြင်ရင်းကျအားရှိထက်တန်လာဘင်္ဂညာထက်တဲ့ပုဂ္ဂိုလ်တွေဒီကိုယ်ကနေဒီကိုယ်ကနေလုံးမလိုက်ကြဘူးဒီကိုယ်ကနေစကလေးကိုကြက်ကိုပြရတော့တာကိုမြင်ပြီးတဲ့အပြင်ဒီကိုယ်ကနေဒီကိုယ်ကနေလုံးမှတ်လိုက်တဲ့မှတ်တိကကုန်ကျဲဒီကိုယ်ရဲ့ဒီကိုယ်ကနေလုံးမလိုက်တဲ့ခါမှာဒီကိုယ်ရဲ့ပုံမြာရဲ့ကုန်ကျက်ကုန်ကျက်သွားတာကိုမြင်ပြီးတဲ့အပြင် တကိုးတယ်တကိုးတယ်မှတ်လိုက်တယ်မှတ်ပြီးဖြစ်ပါကုန်ပြကုန်ပြသွားတာဒုကျင်နဲ့ဒုကျင်လုံးမှတ်လိုက်တဲ့ခါမှာဒုကျင်နဲ့စိတ်ကုန်ပြကုန်ပြသွားတာမြင်ပြီးတဲ့ပြီဒုကျင်နဲ့ဒုကျင်လုံးမှတ်လိုက်တယ်မှတ်ပြီးဖြစ်ပါကုန်ပြကုန်ပြသွားတာမြင်ကြတယ်နဲ့ဒုရဲဒုရဲလုံးမှတ်တဲ့ခါမှာလည်းဒုရဲကုန်မူရတဲ့ကုန်ပြကုန်ပြတာကိုမြင်ပြီးတဲ့ပြီဒုရဲဒုရဲလုံးမှတ်လိုက်တယ်မှတ်ပြီးဖြစ်ပါကုန်ပြကုန်ပြသွားတာမြင်ကြတယ်စကုနေတဲ့ကိုယ်မူရလည်းမမြဲဘူးစကုတယ်လို့ မှတ်လိုက်တဲ့အမှတ်တစိတ်လည်းမမြဲဘူးရုပ်တရားနာမ်တရားနှစ်ပါးလုံးမမြဲပါလားမမြဲပါလားဆိုတာဗမာလိုပါဠိလိုကြတော့မိစ္ဆပါလားဂုံပြစ်တာကြီးအရှင်များအကြည့်တော့နှိစ္စနေတကယ်လို့ဖြစ်ဆင်းရဲပါလားဆင်းရဲပါလားဆိုတော့ဗမာလိုပါဠိလိုကြတော့ဘယ်လိုကုန်ပြနှိစ္စနေတဲ့ဆင်းရဲဘယ်လိုမှကားကိုလို့မရဘူးဒီလိုတိုင်းဒီကုန်ပြနှိစ္စနေတာပဲကိုသိုးမရပါလား ကိုဆိုးမြပါလားဆိုတော့ဗမာလိုပါဠိလိုကြတော့အနတ္တပါလားသကုနေရင်ပဲအနိစ္စဒုက္ခအနတ္တဉာဏ်ကြီးဘိုင်းတော့မိတို့လိုဖြစ်တောင်းတတဲ့တရားဥဒ္ဒနဲ့ဒီရသွားနိုင်ပါလေတဲ့တန်ခင်ညာအမှတ်နဲ့တရားရတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားလက်ထက်တော်ကကအများကြီးပါပဲတဲ့ဒါမို့တန်ခင်ညာအမှတ်အထူးတွေသိသိမှတ်ကိုလေအထူးကရုစိုက်ပြီးတော့ မမှတ်ကြရပါဘူးလားမှတ်ကြရဘူးကုသိုလ်တွေလည်းအများကြီးပဲသံသညာမှတ်လိုက်မှတ်တယ်ဆိုတော့ကုသိုလ်တွေကမှတ်တယ်မှတ်တယ်ကုသိုလ်တွေအစုပုံကြီးတွေပဲရနေပါလေတဲ့စိတ်ခိုးခြင်းနဲ့စိတ်ခိုးခြင်းနဲ့လို့မှတ်ရတာကစိတ်ကိုမှတ်ရတဲ့အတွက်ကြောင့်စိတ်ဓာတ်ဥပါဒနာစိတ်ဓာတ်နဲ့ကုသိုလ်တွေရတယ်စိတ်ခိုးတယ်စိတ်ခိုးတယ်လို့ကိုယ်မူရအောင် မှတ်ရတဲ့ခါကျတော့ကိုယ်ကာယကိုမှတ်ရတဲ့အတွက်ကြောင့်ဒါတတိခံနဲ့ကုသိုလ်ရပါလေကုသိုလ်ရဒုခြင်းတဲ့ဒုခြင်းနှလုံးမှတ်တဲ့ခါစိတ်ကိုမှတ်ရတဲ့အတွက်ကြောင့်စိတ်ဓာတ်မိပါဒဣဇထံဒုရေဒုလုံးမှတ်ရတဲ့ခါကျတော့ကိုယ်အမူအရာကိုယ်ကာယကိုမှတ်ရတဲ့အတွက်ကြောင့်ဖြစ်ခိုးနေတဲ့အခိုက်အတန့်မှာ စိတ်တရားလည်းကြီးနေခန္ဓာကိုယ်လည်းပေါ်ပါလို့ချမ်းသာပြီစိတ်ချမ်းသာကိုယ်ချမ်းသာဖြစ်လာတယ်ဘုရားကိုအာရုံပြုပြီးတော့ဒီခုလိုက်တဲ့ကအမှတ်လေးနဲ့ဒီခုလိုက်တဲ့ကကိုယ်ချမ်းသာစိတ်ချမ်းသာကျမ်းပါမြဲခိုင်းတာကိုယ်ချမ်းသာစိတ်ချမ်းသာလေးကြီးတာဒီတိတိဖြစ်ပြီးတော့သင်ရှားလာကြပါတယ်အဲ့လိုသင်ရှားလည်းဖြစ်နေချမ်းသာတယ်ချမ်းသာတယ်လို့ထက်မှလို့မရပါဘူးလား စိတ်ကလည်းချမ်းသာအမတ်တရနဲ့တခုတော့ကိုယ်ကလည်းအမူအရာလေးတွေလည်းချမ်းသာနေတော့အဲ့ဒါလေးကသင်ချလာတော့သင်ချလာတော့ချမ်းသာတယ်ချမ်းသာတယ်လို့ထဲမှလို့လည်းရပါတယ်ချမ်းသာတယ်ချမ်းသာလို့မှတ်ရတော့ဒုက္ခဝေဒနာကိုမှတ်ရတဲ့အတွက်ကြောင့်ဝေဒနာနုပဒနာတတိပ္ပံနဲ့ကုသိုလ်တွေမရနိုင်ပါဘူးလားရနိုင်တယ်ဒီလိုမဟုတ်ဘူးသခုနေတဲ့ခိုက်ကြမှာ နေထိုင်ကမကောင်းလို့ဘေးနာထိုင်နိုင်တယ်သကုတ်စားတဲ့တကကျောကအောင့်သွားတယ်ခြင်းကအောင့်လာတယ်ဘလို့ချင်းအောင့်နေအောင့်နေထင်မှလို့မရပါဘူးလားအဲ့လိုထင်မှလိုက်လို့ရှိရင်ဘာတတိပ္ပံများဖြစ်သွားနိုင်ပါလဲဝေဒနာအနုပါဒနာတတိပ္ပံဝေဒနာဆိုတာဒုက္ခဝေဒနာဆန်းတာလေဝေဒနာလည်းဝေဒနာပဲကုသိုလ်မှလို့ရှိရင်ဝေဒနာအနုပါဒနာတတိပ္ပံနေပဲကုသိုလ်ရရတယ်နာရကျနာအောင့်နာရော မှတ်တာလည်းဝေဒနာပါပဲဒုက္ခဝေဒနာအနေနဲ့ဒီကိုမှတ်လို့ရှိရင်ကုသိုလ်တွေရတာပါပဲစိတ်ကူးနေတဲ့အခိုက်အတန့်မှာပဲအခြားခြားသောပုဂ္ဂိုလ်တွေကလည်းဘုရားရှိခိုးကြတယ်အတန်ကျေခြင်းနဲ့ဘုရားရှိခိုးကြတယ်ရှိခိုးတဲ့အခါမှာအဲ့ဒီအတန်ကြီးကိုကြားတယ်ကြားတယ်လို့ဘုရားကနမတ္တမှာကြည်အောင် စုမှတ်လိုက်လို့ရှိရင်သဘောတရားကိုစုမှတ်ရတဲ့အတွက်ကြောင့်ဓမ္မာနုပဒနာတိဋ္ဌာန်ဖြစ်ပါတယ်ဓမ္မာနုပဒနာတိဋ္ဌာန်နည်းနဲ့ကုသိုလ်တွေရနိုင်ပါတယ်တဲ့မရနိုင်ပါဘူးလားဝိပဿနာအခြေခံရှိတဲ့ပုဂ္ဂိုလ်ကြီးပေါ်လာတယ်နဲ့အကုန်ဖတ်လို့ရတယ်တစ်ခါကဘုရားရှိခိုးနေအောင်ဒါသောပုဂ္ဂိုလ်ရဲ့ဆရာရှိခိုးနေတယ်အတန်ကလေးကြားတယ်ကြားတယ်ကြားတယ် ဈာမမြမတ္တမတရားဆုမလည်းလို့ဆိုဓမ္မနုပါဒနာပฏิပဒန်နေတဲ့ကုသိုလ်ရိယာဘုရားတစ်ခါရှိခိုးရတာပฏิပဒန်ရှိကရှိတဲ့ပုဂ္ဂိုလ်တွေကုသိုလ်တွေဘယ်နှမျိုးအောင်လက်ရှိသွားနိုင်ပါလဲလေးမျိုးနဲ့ငါးမျိုးများများလူတဲ့ပုဂ္ဂိုလ်ကတော့ငါးမျိုးပြောမှာပေါ့လေငါးမျိုးရတယ်လေကျန်တဲ့ပြည်သားများကုသိုလ်များများလူချင်တာလို့ ငါမျိုးပြောတာတော့မှန်မှန်လေးမဖြစ်နဲ့စိတ်ခိုးခြင်းနဲ့စိတ်ခိုးရင်လို့မရတာကစိတ်ဓာတ်ဥပဒနာတိဌာနေနဲ့ကုသိုလ်ရိယာစိတ်ခိုးရဲစိတ်ခိုးရဲလို့မှတ်လိုက်တဲ့အခါကျတော့ကိုယ်မူရအောင်မှတ်ရတဲ့အတွက်ကြောင့်ကာယ ानु ပါဒနာတိဌာနေနဲ့ကုသိုလ်ရိယာစိတ်ချမ်းသာတယ်ချမ်းသာတယ်ချမ်းသာတယ်လို့မှတ်ရတဲ့အခါကျတော့ဥပဒနာတိဌာနေနဲ့ကုသိုလ်ရိယာ နာရီကျင်းနဲ့အောင့်နေနေထိုင်မကောင်းတဲ့အခါယနေ့ကတန်လေးသခိုးကြလိုက်တာအောင့်သွားတာအောင့်သွားတာလို့အောင့်နေအောင့်နေလို့မှတ်လို့မရပါဘူးလားမှတ်လို့ရတော့ဘာသတိခံလဲဝေဒနာနုပါဒနာတိကံနဲ့ခုလိုရေးရဈာတိကုသံကြီးကြားရတဲ့အတွက်ကြောင့်ကြားတယ်ကြားတယ်လို့ကြားရတဲ့သဘောမျိုးအောင်မှားရတဲ့အတွက်ကြောင့်ကုသိုလ်တွေကမြတ်စွာဘုရားကိုအာယုံပြုလိုက်ရတဲ့အတွက်ကြောင့် ဘုရားရှိခိုးတဲ့ကုသိုလ်တွေလည်းမရပါဘူးလားအနာမကုသိုလ်တွေရှိခိုးရတဲ့ကုသိုလ်တွေလည်းမရဘယ်နှမျိုးရတော့မှာလဲသတိပဋ္ဌာန်ကုသိုလ်က၄မျိုးဘုရားကိုရှိခိုးရတဲ့ကုသိုလ်က၃မျိုးသတိပဋ္ဌာန်ရှိခံရှိတဲ့ပုဂ္ဂိုလ်ကုသိုလ်တွေရနိုင်တာနေရာမကျပါဘူးလားကျမ်းစာပိဋကညာကုသိုလ်သိလို့ရှင်ရတာကုသိုလ်ရဲ့သဘောတရားတွေသိတော့ ကုသလအနဝိဇ္ဇဒုက္ခဥပါကလက္ခဏာကုသလကုသိုလ်တရားတို့သည်အနဝိဇ္ဇဒုက္ခဥပါကလက္ခဏာအပြစ်မရှိခြင်းကောင်းသောသူကိုပြင်းခြင်းလက္ခဏာရှိပေါ်၏ကုသိုလ်တရားဆိုတာဒီလိုမျိုးလက္ခဏာမှာပဲအပြစ်မရှိပါဘူးတဲ့ဘာအပြစ်မှဆရာလို့မရအောင်လူဒါနတွေပြုနေတယ်သူကြီးသူကြီးသူတပါးသောပုဂ္ဂိုလ်တွေဆန်းတာသူကြီးတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်အပြစ်ရှိတယ်သူကြီးသူကြီးပြီးနေတာပဲလို့ ရင်းလို့ရမရပါမလားကိုနှုတ်တွေကိုလုံခြုံအောင်စောင့်ထိန်းတယ်ကိုနှုတ်တွေသိရအောင်ပြုလုပ်ထားတယ်ဒီလားဆောက်ပြီးသားတယ်သူတို့ကိုပြည့်စုံတယ်ကိုနှုတ်တွေလုံခြုံအောင်ထိန်းသိမ်းနေတယ်စောက်ဆောင်နေတယ်ရင်းလို့ဘာကြီးမှမရှိဘူးဘုရားနာပြရဲ့အာထုနဲ့သူတို့သူချမ်းသူတို့တွေသူသိကြအောင်ကြည်ငြိမ်အောင်အမှန်တိုင်းကြည့်အောင်အာထုနဲ့သူတို့တွေသူသူစိတ်မှာသဘာဝတရားမှွားတွေသိကြအောင်အာထုနဲ့ပို့ ပုဂ္ဂိုလ်စိတ်ရှင်ကြအောင်ပြုလုပ်နေတဲ့အတွက်ကြောင့်ဒီပုဂ္ဂိုလ်ပြစ်ရှိတယ်ရေးယူလို့ရပါမလားပြုလုပ်နေတဲ့ခဏမှာဘာပြမှမရှိပါဘူးတဲ့ပြုလုပ်ပြီးတဲ့နောက်ကလာမှလည်းကုသိုလ်ရှင်ကိုယခုမြတ်မဘုရားမှာနောက်တန်ကြာဘုရားဒီမှာရောကောင်းလို့ခန္ဓာအမျိုးမျိုးလိုက်တော့ပြေးရပါပဲဒါကြောင့်မို့ကုသိုလ်ရဲ့သဘောတရားကိုသိတဲ့ပုဂ္ဂိုလ်များကုသိုလ်များများရလို့ကြပါလေကုသိုလ်များများရကြမယ်ဆိုလို့ရှိရင်တော့ဘယ်တရားများ ပွားများရပါမယ်တတိပဌာန်းစိတ္တကာကိုလိုက်တာကုသိုလ်ဘယ်နှမျိုးအောင်ရတော့ပါလဲအာမျိုးအောင်ရပါလဲကုသိုလ်များများရလို့များဝါများတတိပဌာန်းကုသိုလ်များများရလို့များ ပွားများတတိပဌံဘာများတတိပဌံကြပွားများခုလိုများတဲ့ပုဂ္ဂိုလ်အရာရာမှာပဲဆန္ဒကိုရပါလေတဲ့အဘိကံနဲ့ပဋိကံနဲ့သံဃာနာဂါရီဟောတိအဘိကံတိရှိတို့တတိရှိတော်ပဋိကံတိနောက်တော့ပြန်ဆုံးပြီးရှိတော်သံဃာနာဂါရီအပြညာဖြစ်ဒီလေးဖြစ်ဒီဟောတိဖြစ်ယူကဟောတဲ့သံပညာအမှ အသင့်အသင့်ပြည့်စုံသွားပါပြီဒုတိယမြောက်သံသင်ရမှာဆက်လက်ပြီးတော့ဟောကြားပါတော့မယ်အာလောကိတေဝီလောကိတေသံသနာဂါရီဟောတိအာလောကိတေတဲ့တဲ့တိတိရှိတော်ဝိလောကိတေတဇံတိတိရှိတော်သံသနာဂါရီသိညာပင်ကိလေရှိတိဟောတိဖြစ်ဒီကနေ့တရားအထုံးရဲ့ခိုင်တမှာ သေးတယ်ပဲကြည်ရကြည်ရတောင်းနေပြီးတော့ပဲကြည်ရကြည်ရအမှတ်တိနဲ့ပဲကြည်ရမယ်တဲ့သေးတယ်ကြည်ရနဲ့တောင်းနေကြည်ရနှမျိုးကိုပဲမြတ်စွာဘုရားခေါ်တော်မူတဲ့အတွက်ကြောင့်ဆရာဆရာများကဉာဏ်ပိဋကမြတ်လို့တိကံဝဒနာတရားအထုနေတဲ့အခိုင်အတန့်မှာအပေါ်ကလည်းမဟုတ်တော့မကြည့်ကောင်းဘူးတဲ့နောက်ကလည်းပြန်လှည့်ပြီးတော့မကြည့်ကောင်းဘူးတဲ့အမှတ်ကြီးပြစ်သွားတတ်တယ်တဲ့ဉာဏ်ပိဋကမြတ်ယောဂီများလို့ တကယ်တမ်းဉာဏ်ရှင်ကြည့်အောင်တရားဥပဒေတွေရတဲ့သူအားထုတ်တဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်များတဲ့ဓမ္မကလည်းစိတ်ကြည်ကြည့်ပါတယ်တဲ့ဓမ္မကလည်းစိတ်ကြည်ကြည့်တယ်အဲ့ဒီဓမ္မကလေးလွယ်သွားတယ်နဲ့မညပညာနဲ့လည်းလွယ်သွားနိုင်တယ်တဲ့မညပညာနဲ့လည်းလွယ်သွားတယ်တော့ဓမ္မပဲဖြစ်နမပဲဖြစ်မလွတ်ပြရအောင်ပရိဒါလို့သုမနေကြစိတ်တွေကြည့်တဲ့ခါမှလည်းအမှတ်တည်းနဲ့ လက်ဆောင်တဲ့ရှိတဲ့ကံကအမှတ်သိနေအတဲဆောင်နဲ့ရှိတဲ့ခိုင်မှာသိညာပါရှုရာတံပစဉ်အတဲဆောင်နဲ့ရှိတဲ့ခိုင်မှာသိညာပါရှုရာတံပစဉ် တဲ့တယ်ပဲကြည်ရကြည်ရတောင်းနေပြီးတော့ကြည်ရကြည်ရအမှတ်တရနဲ့ကြည်ရမယ်အမှတ်တရနဲ့ကြည်ရမယ်ဆိုတာအစာပိုင်းမှာတော့ညီငါမျက်မှတ်မှကြည်အောင်ကြည်ရမယ်တဲ့အမျိုးသားလားအမျိုးသမီးလားအရကမြင်လားပုဒ်လားနှိမ့်လားနှခုံးမျိုးလုံးကဘယ်လိုရှိတဲ့သားကဆူတယ်မဲတယ်ထပ်ပြီးမကွဲပြားကြည်ရဘူးတဲ့ညီငါမျက်မှတ်မှကြည်အောင်ကြည်ရမယ်ဒိဋ္ဌိဒိဋ္ဌမတံဘုသတိ ဒိဋ္ဌိမြတ်သောရှိဝါယုံ၌ဒိဋ္ဌမတ္တမြင်ပါမြတ်ဖြစ်သောစိတ်ကြီးဝိသတိဖြစ်လက်တာဝါဖြစ်အောင်ဖြစ်ရမယ်ဣတိတို့ကဘာမြတ်စွာဘုရားသည်ဩသာဂရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပြီတည်းမြင်ရင်မြင်တာမြတ်မတ္တမှာတရားနဲ့ကြည့်ရမယ်အမျိုးသားလားအမျိုးသမီးလား ရပူတလားမြင့်တလားနှိပ်တလားအသာဆူတလားမဲတလားနှလုံးမျက်စုံတွေကဘယ်လိုရှိတယ်ဆိုတာအဲ့ဒါလို့ကမသိချင်ရဘူးတဲ့ဒီနေ့ငင်္ဂါမြတ်မတ္တမှာတရားအောင်ကြည့်ရမယ်ဉာဏ်ပိဋကနှလောက်လောကီများတော့အမိုင်းညာအချိန်ရှိတဲ့ပုဂ္ဂိုလ်တွေငင်္ဂါမြတ်မတ္တမှာတရားအောင်ကြည့်လို့လားသိတော့မဆင်းရဲတာပါဘူးတဲ့ဓမ္မတိမရှိတဲ့ပုဂ္ဂိုလ်တွေကမာရိညာအချိန်ရှိတဲ့ပုဂ္ဂိုလ်တွေအတွက်တော့တော်တော်ကိုပဲခက်ပါလေတဲ့နားမလဲနိုင်တော့အောင်ပဲဒီတရားကိုနားမလဲနိုင်တော့အောင်ဖြစ်သွားကြပါလေ ဘယ်နဲ့လဲမြင်ပါပြီဆိုဘယ်လိုမြင်တာမှမြတ်တာမှကြည့်အောင်ကြည့်ရမလဲအလုံးမြင်ပြီးပါပြီဒီလိုဒီကပုဂ္ဂိုလ်ဆောရကချက်ဘယ်နဲ့လို့ကြည့်ရမလဲမြင်တာအလုံးမမြင်ဘူးမြင်ပြီးသားဖြစ်နေပြီရဲ့တဲ့ဒါကအမှတ်တရမရှိသေးတဲ့ပုဂ္ဂိုလ်တွေ၊သမာဓိညာအခြေခံမရှိသေးတဲ့ပုဂ္ဂိုလ်တွေအတွက်အခုကျန်တာပိလာများတော့သမာဓိညာအခြေခံရှိတဲ့ပုဂ္ဂိုလ်တွေမြင်မြင်များများမှတ်တမ်းမှကြည့်အောင်ဖြစ်လို့ ရပါလေတဲ့ဒီညာဆောင်ရတာပညာသမားတွေသိကောင်းတယ်ကြွားတယ်နှမ်းတယ်ချတယ်အမှန်လေးသွားလိုက်တဲ့ခါပေါ့ပေါ့တော့တက်သွားတာခံတယ်ကပေါ့ပေါ့ဆိုမြည်သွားတာချလိုက်တဲ့ခါလေးလို့တော့ကြာတော့မြည်တဲ့ယောဂီပုဂ္ဂိုလ်မျက်နှာလည်းချမျက်နှာလည်းချထားတယ်သူ့ကျင်နာကလူပြောဖြတ်သွားတယ်သွားမိပြီယောဂီနာကဖြတ်သွားတာဘူးလေလို့မေးလို့ချင်းမသိပါဘူးလူပြောတော့ဖြတ်သွားပါတယ် မပြောပါဘူးလားမြင်းမြင်းကလက်မတ်တာမှာစီးသွားတာပါအမှတ်ကကသူကအာရင်သူနှလုံးသွင်းတယ်ကိုမြင်ရတဲ့အာရင်ကမြင်းကလက်မတ်တာမှာတော့မစီးသွားပါဘူးလားပြန်လာပြီးတော့များတဲ့မြင်းမြင်းကလက်မတ်တာအဲ့တော့မဆက်လာပါဘူးဟုတ်အဲ့လိုမြင်းမြင်းကလက်မတ်တာမှာတရားကြီးရသွားပြီဆိုတဲ့သမာဓိကိုဖြည်းပြီးတော့ဉာဏ်စဉ်ရဲ့အဆင့်နဲ့တက်သွားနိုင်ပါတယ်ဒုတိယမြောက်သံပင်ရလည်းအပြင်တွင် ပြည့်စုံသွားပါပြီတတိယမြောက်ဓမ္မစင်ညာဓမ္မေစီတေပတာအရိတေသံဃာနာကာယဟောတိဓမ္မေစီတေပွေတိရှိသောပတာအရိတေဆံမိရှိသောသံဃာနာကာယပညာဖြင့်ပြုလေရှိသည်ဟောတိဖြစ်လက်တို့ခြေတို့ကိုရရဆန့်ရတဲ့အခါမှလည်းအမှတ်တရနဲ့ပဲကိုရဆန့်ရပါတယ်တဲ့ဓမ္မစင်ညာပိုင်းအနည်းနဲ့ လက်ဆန်းရတော့မယ်သူတို့ကြီးနဲ့တံပညာပိုင်းကြီးတော့ဆန့်တယ်ဆန့်တယ်လို့မှတ်ရမယ်ကိုကြီးရဲ့ကိုရဲ့လို့မှတ်ရမယ်ဘာဖြစ်လို့လဲဆိုတော့ကာယ ानु ပဒနာတတိပဌာန်ပိုင်းဖြစ်တဲ့အတွက်ကြောင့်သမာဓိဉာဏ်ရဲ့ဆင်းရဲရင့်ကျက်လာတဲ့အခါကျတော့ကိုယ်ကျင်တဲ့စိတ်တွေဆန့်ကျင်တဲ့စိတ်တွေပါဖြီးဖြားလာတဲ့အခါဖြီးဖြားရတာသာတော့မှတ်နိုင်တယ်မှတ်လို့ရတယ်လို့မြတ်စွာဘုရားခွင့်ပြုချက်ရှိတဲ့အတွက်ကြောင့် ရဏပိဋကမြတ်တော်သမားကြီးညာအခြေခံဖြစ်လာတဲ့အခါဝိဉ္ဇဉ်ရဲ့စိတ်ဆန့်ကျင်တဲ့စိတ်ကဒါတော့မှတ်ကြရပါတယ်။ဒါကိုကိုရတော့မယ်ဆိုလို့ချင်းအသုတိထားလိုက်လို့ချင်းကိုကျင်တဲ့စိတ်လေးရှုသားရှိပြီးတော့ကိုကျင်တယ်ကိုကျင်တယ်မှတ်ရပါဘူးလား။နောက်ပြီးမှကိုရအမူအရာပေါ်လာတဲ့ခါကျမှကိုရတယ်ကိုရတယ်ကိုရတယ်ကိုရတယ်လို့မှတ်တဲ့ခါမှလည်းလက်ချောင်းပုံစံကြာကျတော့ခန္ဓာမြတ်အခွာပတိတော်မျက်စိနဲ့မရှိနေနဲ့မိတ်ထားလို့ရှိရင်ပူကောင်းတယ်။ လက်အမူအရာကြီးကြီးပြည့်ခန္ဓာကိုယ်အတွင်းတို့ကြီးကြီးလာတာဟုတ်ကဲ့ဗမာဝါရအပြင်ဝေတယ်ဝေတယ်ဝေတဲ့အမူအရာလေးအစ်င့်ကြီးလာတဲ့အစဉ်လေးကိုလည်းမြည်အောင်မှတ်တတ်ပြီလက်ချောင်းပုံတန်းတရားကြီးလည်းခွာလို့ရသွားပြီဆိုလို့ရှိရင်ဝေတယ်ဝေတယ်လို့မှတ်လိုက်တဲ့အခါအထက်ပိုင်းလို့ရောက်လာတဲ့အခါခေါင်းပိုင်းပခုံးပိုင်းလို့ရောက်လာတဲ့အခါအပေါ်ကိုရောက်လာတဲ့အခါ ဒီပတိရည်တက်လာတာကိုဒီပတိရဲ့ပြင်ပေါ်ခေါ်ပြီးတော့တက်သွားတာလည်းတွေ့ရပါရဲ့။အောင်ပိုင်းတော့ခုံပိုင်းဒီမှာကြည့်ပြင်ပြာပြုလုပ်ပြရင်ရှိလို့ပြုလုပ်ပြီးတဲ့အခါပြန်ဆန့်ရတော့မယ်ဆိုလို့ရှိရင်အထုတ္တိထားလိုက်တဲ့အခါဆန့်ကျင်တဲ့စိတ်ကြီးသူကထင်ရှားနေလို့ဆန့်ကျင်မယ်ဆန့်ကျင်မယ်မှတ်လို့မရပါဘူးလား။အထုတ္တိထားရင်ဆန့်ရှားနေပါတယ်။ဆန့်ရှားနေလို့ရင်ဆန့်ကျင်မယ်ဆန့်ကျင်မယ်နောက်ပြီးမှဆန့်ကျင်တဲ့စိတ်ကဖြစ်တဲ့လေကနေတွန်းချလိုက်လို့ဆန့်တယ်လက်အမူအရာကလား ကြည့်လာတဲ့အခါကျမှဆန့်တယ်ဆန့်တယ်ဆန့်တယ်လို့မှတ်တဲ့အခါမှလည်းလက်ချောင်းပုံစံတရားကြီးကိုတော့ခန္ဓာမြခွာပြညဖြစ်လို့တဲ့ဒီဒီအောက်ကိုကြီးကြီးကျသွားတဲ့သဘောလေးခန္ဓာကိုယ်အပြင်ဘက်သို့ကြီးကြီးသွားတဲ့သဘောလေးကိုတော့သိနေနေရပြောင်းစုဆိုင်လက်ချောင်းပုံစံတရားကြီးကိုလည်းခွာလို့ရသွားပြီကြီးကြီးတဲ့အရှင်လေးကိုတော့ကြီးအောင်မှတ်လို့ရသွားပြီဒီသုပ္ပံသိပါပြီဆိုလို့ရှိရင်ဆန့်တယ်ဆန့်တယ်လို့မှတ်လိုက်တဲ့အခါ တိတိခန္ဓာကိုယ်ပြင်တဲ့ခန္ဓာကိုယ်အောက်ပိုင်းကိုရိကျသွားတာကိုသိတဲ့ခြင်းလေးလေးတော့ကြာသွားတာကိုယ်တိုင်းပဲသိကြပါလေ။ကိုယ်ခြင်းနဲ့ကိုယ်ခြင်းနဲ့ကိုယ်ရေကိုယ်တယ်လို့မှတ်လိုက်တဲ့အခါပေါ့ပေါ့ပြီးတော့ရိကျသွားတာဆန့်ခြင်းနဲ့ဆန့်ခြင်းနဲ့ဆန့်နဲ့ဆန့်တယ်လို့မှတ်လိုက်တဲ့အခါလေးလေးတော့အောက်ကိုကြာသွားတာကိုယ်တိုင်းပဲသိကြပါလေ။ရိုးရိုးတိတိတော့မှတ်ရမယ်နော်။ပေါ့ပေါ့ဆတ်ကြတော့မှတ်လို့ရမှရပါမလား။ ခန္ဓာကိုပြီးပြီးမှတ်ကြည့်ဉာဏပိဋကမြတ်ကိုယ်တိုင်သိကြမလို့တဲ့ဝိရဒကပေါ့ပေါ့ပြီးတော့တက်လာတာဆက်လိုက်တဲ့အခါလေးလေးတော့ကြာသွားတာတရားချပြီးတော့မတွေ့ပါဘူးလားလေးလေးကြာသွားတာကဘာလို့တွေ့ရတာပါလဲတတိနဲ့အာဘောကိုတွေ့ရတာပေါ့ပေါ့ပြီးတော့တက်သွားတာကိုတွေ့ရတာကဧသောနဲ့ဘာလို့တွေ့ရတာတရားသိကြပြီတဲ့ နောက်တော့တရားရှိပြီးတဲ့ကတရားတွေအဆင့်ဆင့်တက်တော်တာပါပဲတဲ့တရားရှိဖို့ကအဓိကတရားရှိပြီးတဲ့ပုဂ္ဂိုလ်အထူးကြဝင်စားတော့တရားတွေအရှိရဲ့သမာဓိများအားထုတ်တာသူမှတ်နိုင်တယ်လည်းအများတရားတွေတက်သွားတာပါပဲတဲ့တွေးတဲ့ဆန်းတဲ့အမူအရာတွေမှာမှတ်လို့ရသွားရင်အခြားခြားသောအမူအရာတွေမှတ်ရတာ လွယ်ကူသွားတာပါလေလွယ်ကူသွားပါလေဒါမဲ့လည်းကိုယ်လေးဆန်းတဲ့အမှုရာတွေအချိန်ပေါင်းများစွာလဲပြုလုပ်ရတယ်အမတ်တိမပါဘဲနဲ့ပြုလုပ်ခဲ့တဲ့အချိန်ပေါင်းကလည်းရည်သက်လို့မရဘူးမရွယ်တင်ခါတွေကကိုယ်လေးဆန်းတတ်တဲ့အရွယ်တွေကအမတ်တိမပါဘဲနဲ့ကိုယ်လေးဆန်းခဲ့တဲ့အချိန်ပေါင်းကရည်သက်လို့ရပါလားဒီအောင်အလေးတင်ရရနေတာအမှတ်တည်းမပါဘူးကိုယ်ကဆန်းခဲ့တဲ့ အမူအရာတွေကိုယ်ရဲ့ဆန်းရတာတွေပြုလုပ်ခဲ့တာတွေအလေးချိန်ရညောသာမန်တတိထားရင်တော့မထင်ရှားဘူးအထူးတတိထားမယ်အမှမပါဘူးမကူရောဘူးမဆန့်တော့ဘူးအဋိဋ္ဌံကိုပြုထားရပါလေတဲ့ကျန်တဲ့ပိဋကများအဋိဋ္ဌံရှိမှပြည့်ရပါနော်မပြည့်ရသေးဘူးမပြည့်ရသေးဘူးကိုယ်ရဲ့ဆန့်တဲ့အခါမှာအမှမပါဘူးမကူရောဘူးမဆန့်တော့ဘူး အခုချိန်ကဆရာဆိုပြုလို့တော့ရတော့ရတော့တယ်ပြန်ပြန်ပြီးတော့လွတ်လွတ်သွားတတ်တယ်တဲ့လွတ်သွားတော့အဋ္ဌံတွေပြည့်သွားပြီသိတတ်တယ်ဆရာများဆရာကလည်းဒီလိုလည်းမဆရာကြည့်ရပါဘူးတဲ့ပြန်ပြီးတော့လေ့ကျင့်ရမယ်တဲ့ရှိခါကမထေကြီးတစ်ပါးမရောက်ကိုရဒီခါလေးတရားအားထုတ်အမှတ်မပါဘဲနဲ့ ဘာမှမပြုလုပ်ဘူးတဲ့အမှတ်နဲ့ကြီးကအကုန်လုံးဆိုင်နာထတာကုရာဆန္နာဆိုင်နာကြီးအမှတ်နဲ့အမြင်ပြုလုပ်မရောက်ခုရောက်တကယ်တမ်းအထုတ်နေရဘူးတဏီတော့ခါတပည့်ချင်းများကလာတော့ကြောကြတယ်တပည့်ငယ်တွေလာကြောကြငယ်ရအတူတူကနေထိုင်နေတဲ့တပည့်တွေနဲ့တွေ့တော့ဝမ်းမြောက်ဝမ်းသာစကားပြောစကားပြောမိပြီးတော့လက်ကိုအမြန်ကွေးလိုက်တယ် ကိုးပြီးမှဆရာတော်ကြီးခဏကြီးရပါတယ်ဟိုအမှန်ပါဘူးနဲ့ကိုးပြီးပြီ